အခန်းကြီး19အငယ်1မှ22ယောဘပြန်၍မွဲဆိုသည်ကားတင်တို့သည်ငါစိတ်ဝိညာဉ်ကိုနှောက်ယှက်၍အဘယ်မျှကာလပတ်လုံးတင်တို့စကားဖြင့်ငါကိုချိုးဖဲ့ကြလိမ့်မည်နီဆယ်ချိန်မြောက်အောင်ငါကိုကဲ့ရဲ့ကြပြီငါကိုမိမောတွေ့ဝေစေခြင်းငှာအရှက်မရှိဘဲပြုကြပြီငါပြစ်မှားပြီမှန်စေတော့ငါအပြစ်နှင့်ငါသာဆိုင်၏ သင်တို့သည်ငါအပေါ်၌ဝါကြွား၍ငါအရှက်ခံရသောကြောင့်ငါ၌အပြစ်တင်ကြတော်လဲဘုရားသခင်သည်ငါကိုလှဲ၍မိမိကြော်ခွင်း၌ကြော့မိတော်မူကြောင်းကိုသိမှတ်ကြလော့ငါသည်ကိုခံရသောညှင်းဆဲခြင်းကိုအကြောင်းပြု၍မိတမ်းတော်လဲအဘယ်သူမျှနားမထောင်။အော်ဟစ်တော်လဲတရားသဖြင့်စီရင်သောသူမရှိ။ငါမတော်နိုင်အောင်ငါရှိမှအစီတပြု၍ငါတော်ရလမ်း မှောင်မိုက်ကိုထားတော်မူပြီငါဂုံတရေကိုချွ၍ငါခေါင်းကဘောင်းတရဖူကိုချတော်မူပြီငါကိုဝိုင်း၍ဖြည့်စည်းတော်မူသည်ဖြင့်ငါပြောက်ကုန်ပြီတစ်ပင်ကိုနှုတ်တကဲ့သို့ငါမျော်လင့်ရသောအခွင့်ကိုနှုတ်တော်မူပြီငါ၌အမျက်တော်ကိုနှိုးဆော်၍ငါကိုရန်သူကဲ့သို့ မှတ်တော်မူ၏စစ်ချီလာ၍စစ်သူရဲတော်တို့သည်ငါရှိသို့ရောက်ခြင်းဟံကျုံတူး၍ငါပဲ့လင်၌ တတ်ချကြ၏ငါညီကိုတို့ကိုငါနှင့်ကွာစေတော်မူ၏ငါအတီကျွမ်းတို့သည်ငါကိုမတိရိုင်းတော်သူဖြစ်ကြ၏ငါပေါက်ဖော်တို့သည်ငါကိုစွန့်၍ငါသူငယ်ချင်းတို့သည်မေ့လျော့ကြ၏ငါကြုံမများငါအိမ်သူအိမ်သားများတို့သည်ငါကိုဧည့်သည်ကဲ့သို့၎င်းတကြွတနိုင်ငံသားကဲ့သို့၎င်းမှတ်ကြ၏ငါကြုံကိုငါခေါ်သောအခါသူသည်မထူးသူကိုနှုတ်ဆက်၍တောင်းပန်ရ၏ ငါမယားသည်ငါအသက်လေကို၎င်းငါသားသမီးတို့သည်ငါမြည်တမ်းခြင်းအတန်ကို၎င်းယွန်ကြ၏သူငယ်တို့သည်လည်းငါကိုမထီမဲ့မြင်ပြု၍ငါထသောအခါကဲ့ရဲ့ကြ၏ငါမိတ်ဆွေတို့သည်ငါကိုယွန်၍ငါချစ်သောသူတို့သည်ငါရန်သူဖြစ်ကြ၏ငါအယေသားသည်ငါအယိုးတို့၌ကပ်လျက်ရှိ၏တဖုံးတစ်ခုသာပါလျက်ငါပြေးလို့ရ၏ ။အိုအဆွေခင်ပွန်းတို့၊ငါ့ကိုသနားကြပါ။ငါ့ကိုသနားကြပါ။ဘုရားသခင်၏လက်တော်သည်ငါ့ကိုထိခိုက်ပါပြီ။ဘုရားသခင်ညှဉ်းဆဲတော်မူသည်နည်းတူ၊အဘယ်ကြောင့်သင်တို့သည်ညှဉ်းဆဲကြသနည်း။အဘယ်ကြောင့်ငါ့အသားကိုစား၍မရောင့်ရဲဘဲနေကြသနည်း။23ငါ့စကားကိုယခု ရေးမှတ်ပါစေသော။စာရင်း၌သွင်းထားပါစေသော ခဲပြားပေါ်မှာကညစ်နှင့်အခရာတင်လျက်ကြောက်စာထိုးလျက်မြဲပါစေတော့ငါကိုရွေးနှုတ်သောသခင်သည် အသက်ရှင်၍နောင်ကာလ၌မြေမှုအပေါ်မှာပေါ်လာတော်မူမည်ဟု၍၎င်းငါအရေကုန်ပြီးမှဤကိုကိုဖြည့်ဆည်းတော်လဲငါသည်ကိုခန္ဓာ၌ဘုရားသခင်ကို မြင်မည်ဟု၍၎င်းငါသိ၏ငါဘဲ၌နေတော်မူသောဘုရားသခင်ကိုငါမြင်မည်သူတစ်ပါးမြင်သည်တာမက ငါသည်ကိုမျက်စိနှင့်ဖူးမြင်မည်။ထိုသို့မြော်လင့်၍ငါ့ကျောက်ကပ်သည် ပုပ်ပျက်လျက်ရှိ၏။ယခုမှာသင်တို့က၊ငါတို့သည် သူ့ကိုအဘယ်သို့ညှဉ်းဆဲရမည်နည်း။သူ၌အပြစ်တင်သောအခွင့်ကိုအဘယ်သို့တွေ့ရမည်နည်းဟု ဆိုကြသည်ဖြစ်၍၊ထားဘေးကိုကြောက်ကြလော့။အကြောင်းမူကား၊အမျက်တော်သည်ထားဘေးဖြင့်အပြစ်ပေးတတ်၏။အပြစ်စီရင်ရသောအချိန်ရှိကြောင်းကိုသိမှတ်ကြလော့ဟုမြွက်ဆို၏။